တုတ်တန်ချံအခန်းကြီး30အငယ်1မှ16ရှောလမုန်မင်း၏တုတ်တန်စကားဟုမူကားပညာရှိသောသားသည်အဖဝမ်းမြောက်ခြင်းအကြောင်းမိုက်သောသားမူကားအမိဝမ်းနေခြင်းအကြောင်းကိုဖြစ်စေတတ်၏မတရားသောဥစ္စာဘာနာသည်အကျိုးမရှိ ဖြောင့်မတ်ခြင်းပါရမီမူကားတည်ခြင်းမှကယ်တင်တတ်၏ဖြောင့်မတ်သောသူကိုငတ်၍တည်စေခြင်းဟာသာရဖျားသည်အခွင့်ပေးတော်မမူမတရားသောသူတို့၏အာဓမအမှုကိုကား ျက်စီးတော်မူ၏။ပြင်းသောသူသည်ဆင်းရဲခြင်း၊လုံလဝိရိယရှိသောသူသည်ကြွယ်ဝခြင်းသို့ရောက်တတ်၏။အတီးတီးသောအချိန်၌တင်းယူသောသူသည်ပညာရှိသောသားဖြစ်၏။စဘာရရာကာလ၌အိတ်တသောသူမူကားအရှက်ကွဲတတ်သောသားဖြစ်၏။တရားသောသူ၏ခေါင်းပေါ်မှမင်္ဂလာတက်ရောက်တတ်၏။မတရားသောသူ၏နှုတ်ကိုကားနှင်းဆဲခြင်းအဖြစ်သည် ပိတ်လိမ့်မည်။တရားသောသူကိုအောက်မေ့သောအခါကောင်းကြီးပေးတတ်၏။မတရားသောသူ၏နာမမူကားပုပ်ပျက်တတ်၏။လိမ္မာသောသူသည်ပညတ်တရားကိုခံတတ်၏။စကားများသောလူမိုက်မူကားဆုံးရှုံးတတ်၏။ဖြောင့်မတ်ခြင်းလမ်းသို့လိုက်သောသူသည်အလင်းမှန်လိမ့်မည်။ကောက်သောလမ်းသို့လိုက်သောသူမူကားသဘောထင်ရှားလိမ့်မည်။မျက်စိမှိတ်သောသူသည်စိတ်ကိုပူစေတတ်၏။စကားများသောလူမိုက်မူကားဆုံးရှုံးတတ်၏ ဖြောင့်မတ်သောသူ၏နှုတ်သည်အသက်ရေတွင်းဖြစ်၏။မတရားသောသူ၏နှုတ်ကိုကား၊ညှဉ်းဆဲခြင်းအပြစ်သည်ပိတ်လိမ့်မည်။မုန်းသောစိတ်သည်ရန်တွေ့ရာသို့တိုက်တွန်းတတ်၏။ချစ်သောစိတ်မူကား၊ခပ်သိမ်းသောအပြစ်တို့ကို ဖုံးအုပ်တတ်၏။ဥာဏ်ကောင်းသောသူသည်ပညာစကားကို ပြောတတ်၏။ဥာဏ်မဲ့သောသူ၏ကျောအဘို့မူကား၊ကျိန်လုံးရှိ၏။ပညာရှိသောသူတို့သည်ကြားသိသောအရာကိုသိမ်းထားတတ်၏။ မိုက်သောသူ၏နှုတ်မူကားအကျိုးနည်းခြင်းနှင့်နီးစပ်၏ငွေရတတ်သောသူ၏စည်းစိမ်သည် သူ၏ခိုင်ခန့်သောမြို့ဖြစ်၏ဆင်းရဲသားတို့၏ဆင်းရဲခြင်းမူကားသူတို့၏အကျိုးနည်းခြင်းကြောင့်ဖြစ်၏ဖြောင့်မတ်သောသူ၏အလုတ်ကံသည်အသက်နှင့်၎င်း မတရားသောသူ၏အကျိုးစီးပွားသည် အပြစ်နှင့်၎င်းရှင်၏အငယ်၁၉မှ22ဤဥပဒေတကို ဆောင်းလျှောက်တော်သူသည်အသက်လမ်းသို့လိုက်တတ်၏ဆုံးမခြင်းကို ငင်းပယ်သောသူမူကားလမ်းလွဲတတ်၏အညှို့ဖွဲ့သောသဘောကိုမှုသာနှုတ်ခမ်းဖြင့်ဖုံးထားသောသူ သူအတွေ့ကိုပြက်အောင်ပြောတတ်သောသူသည်မိုက်သောသဘောရှိ၏စကားများသောအားဖြင့်အပြစ်ပါတတ်၏မိမိနှုတ်ကိုချုပ်တီးသောသူမူကားပညာရှိ၏ဖြောင့်မတ်သောသူ၏ရှာသည်ငွေစဉ်နှင့်တူ၏သိုးသောသူ၏နှလုံးမူကားအဖိုးမထိုက်ဖြောင့်မတ်သောသူ၏နှုတ်ခမ်းတို့သည်လူအများကို ကြွေးတတ်၏မိုက်သောသူတို့မူကားဉာဏ်မရှိသောကြောင့်တည်ကြလိမ့်မည်သာရဖျားဤကောင်းကြီးမင်္ဂလာသည် စီးစိမ်ကိုဖြစ်စေတတ်၏ထိုစီးစိမ်နှင့်လည်းဝမ်းနေခြင်းအကြောင်းကို ရောနှောတော်မမူအငယ်23မှ32မိုက်သောသူသည်အပြစ်ပြုရ၌ပျော်မွေ့တတ်၏ဉာဏ်ကောင်းသောသူမူကားဆင်ញင်တတ်၏မတရားသောသူကြောက်တတ်သော အမှုသည် သူ့အပေါ်သို့ရောက်လိမ့်မည် ဖြောင့်မတ်သောသူတောင့်တသောအကျိုးကိုကားဘုရားသခင်ပေးတော်မူမည်။မတရားသောသူသည်လွန်သွားသော လေဘွေကဲ့သို့ပျောက်တတ်၏။ဖြောင့်မတ်သောသူမူကား၊မြဲမြံသောတိုက်မြစ်ဖြစ်၏။ပုံးရည်သည်သွား၌၎င်း၊မီးခိုးသည်မျက်စိနှင့်၎င်းဖြစ်သကဲ့သို့၊ပျင်းရိသောသူသည်စေလွှတ်သောသူ၌ဖြစ်၏။ထာဝရဘုရားကိုကြောက်ရွံ့သောသဘောသည်အသက်တာကိုရှည်စေတတ်၏။မတရားသောသူ၏နှစ်ပေါင်းကာလမူကားတိုတတ်၏ ဖြောင့်မတ်သောသူ၏မျှော်လင့်ခြင်းသည်ဝမ်းမြောက်စရာအကြောင်းဖြစ်၏သို့သောသူ၏မျှော်လင့်ခြင်းမူကားပျောက်ပြက်လိမ့်မည်သာဝရဘုရား၏တရားလမ်းသည် ဖြောင့်မတ်သောသူခိုင်ခန့်ခြင်းအကြောင်းဖြစ်၏မတရားသဖြင့်ကျင့်သောသူတို့မူကားပျက်စီးခြင်းသို့ရောက်ရကြလိမ့်မည်ဖြောင့်မတ်သောသူသည်အစဉ်မပြတ်နေရာမှမရွှေ့ရမတရားသောသူမူကားမြေပေါ်မှာအတီမကြရဖြောင့်မတ်သောသူ၏နှုတ်မှပညာစကားထွက်တတ်၏ ကောက်လိန်သောရှာမှုကအဖြတ်ခံရလိမ့်မည် ဖြောင့်မတ်သောသူ၏နှုတ်ခမ်းတို့သည် နှစ်သက်ဖွယ်သောအရာကိုတီကျွမ်းတတ်၏မတရားသောသူတို့မူကားဆန့်ကျင်သောစကားကို ပြောတတ်ကြ၏